အခန်းကြီးရှိအငယ်1မှ6ရှောလမုန်သည်ဗိမာန်တော်နှင့်နန်းတော်ကိုတည်ဆောက်၍အနှစ်20စေသောအခါဟိရမင်းပြန်ပြေးသောမြို့တို့ကိုရှောလမုန်ပြုပြင်၍ဤဒေလအမျိုးသားတို့ကို နေစေ၏တဖန်ဟာမဇောဘမြို့သို့ခြီသွား၍နိုင်လေ၏ပြည်ထဲမှတာဒမောမြို့ဟာမပြည်၌ရှိသည်မြသောဗန္ဒာတော်မြို့မြို့ယူတကားကန့်လန့်ခြင်းနှင့်ခိုင်ခန့်သောအထက် ဘေတောရုမြို့နှင့် အောက်ဗေသောရုန်မြို့တို့ကိုလည်းတည်လေ၏။ဗာလတ်မြို့နှင့်ဘဏ္ဍာတော်မြို့များ၊ရထားတော်တိမ်းသောမြို့များ၊မြင်းတော်ကျွေးသောမြို့များ၊ယေရုရှလင်မြို့ပတ်လည်၊လေဗနုန်တောင်ပေါ်၊နိုင်ငံတော်အရပ်ရပ်၌တည်ချင်သောမြို့များတို့ကိုလည်းတည်လေ၏။ဣသရေလအမျိုးသားမဖျက်ဆီးသောကြောင့်၊ပြည်တော်၌ကျန်ကြွင်းသောတပါးအမျိုးသား ဟိတ္တိအာမောရိဖေရဇိဟိဝိယေဘူးတိအမျိုးနွယ်သားစဉ်မြေးဆက်အပေါင်းတို့ကိုရှောလမုန်သည်ယနေ့တိုင်အောင်အခွန်ပေးစေ၏ဣဒရေလအမျိုးသားတို့ကိုကားရှောလမုန်သည်အမှုတော်ထမ်းကြုံမခံစေစစ်သူရဲ့မူမှန်စစ်ကဲယထာတော်အုပ်မြင်းတော်အုပ်အရာ၌ခံထားတော်မူ၏အမှုတော်ထမ်းများကိုအုပ်တော်သူရှောလမုန်မင်းခံထားသောမူမှတ်ကြီး250ရှိကြ၏ ဖာရောဘုရင်၏သမီးတော်ကိုရှောလမုန်သည်ဒါဝိဒ်မြို့မှခေါ်၍သူ့အဘို့တည်ဆောက်သောနန်းတော်သို့ဆောင်ခဲ့၏။အကြောင်းမူကား၊ထာဝရဘုရား၏သေတ္တာတော်ရောက်လာသော အရပ်သည်သန့်ရှင်းသောကြောင့်၊ငါ့မယားသည်ဣသရေလရှင်ဘုရင်ဒါဝိဒ်အိမ်တော်၌မနေသင့်ဟုသဘောရှိ၏။ဗိမာန်တော်ဦးရှေ့မှာတည်သောထာဝရဘုရား၏ယဇ်ပလ္လင်ပေါ်မှာ ရှောလမုန်သည်မောရှေ၏ပညတ်တရားနှင့်အညီနေ့တိုင်းမည်မျှပူဇော်ရသောမီးရှို့ရာယဇ်ကိုထာဝရဘုရားအားနေ့တိုင်းပူဇော်လေ့ရှိ၏။ထိုမှတပါးဥပုသ်နေ့နှင့်လဆန်းနေ့၌၎င်း၊အဇုမပွဲ၊ခုနစ်သိတင်းပွဲ၊သကေနေပွဲတည်းဟူသော တနှစ်တနှစ်လင်ဓမ္မပွဲသုံးပွဲခံသောနေ့၌၎င်းရစ်ပူဇော်လေရှိ၏ခမည်းတော်ဒါဝိဒ်စီရင်သည့်အတိုင်းရစ်ပရောဟိတ်တို့သည် အလှအလှရစ်ပရောဟိတ်အမှုကို၎င်းလေဝိသားတို့သည် နေ့ရက်အစဉ်ဝတ်ပြုတင့်သည့်အတိုင်းရစ်ပရောဟိတ်တို့နှင့်ဝိုင်း၍ထောမနာတည်ခြင်းဆိုသည်ဖြင့်မိမိတို့အမှုကို၎င်းတက္ကဆောင်တို့သည်အလှအလှ တကားရှိသမျှတို့ကိုစောင့်ခြင်းအမှုကို၎င်းအတီးအတီးဆောင်ရွက်စေခြင်းငှာခန့်ထား၏ထိုတို့ဘုရားသခင်လူဒါဝိဒ်မှားထားနှင့်တည်းအမှုတော်များဗန္ဒာတော်များ နှင့်ဆိုင်သောအရာမှာ ရှင်ဘင်မှားထားသမျှအတိုင်းထိုသူတို့သည် ပြုကြ၏ဒါဝရဘုရား၏အိမ်တော်အမြင့်မချမ်းမီ လက်ဆက်တတ်တီတိုင်အောင်ရှောလမုန်လှုပ်ဆောင်ရန်အမှုရှိသမျှသည် အသင့်ပြင်ဆင်ပြီးဖြစ်၍ အိမ်တော်ကိုလက်စသတ်လေ၏။တဖန်ရှောလမုန်သည်ဧဒုံပြည်တွင် ပင်လယ်ကမ်းနား၌ဧဇယုန်ဂါဗမြို့နှင့်ဧလုတ်မြို့သို့သွား၏။ဟိရံသည်လည်းပင်လယ်ကူးသောအမှုကိုနားလည်သောမိမိလူများ၊သင်္ဘောများကိုမိမိကျွန်တို့နှင့်အတူရှောလမုန်ထံသို့စေလွှတ်သဖြင့်၊သူတို့သည်ရှောလမုန်မင်း၏ကျွန်တို့နှင့်အတူဩဖိရမြို့သို့သွား၍ရွှေအခွက်လေးရာငါးဆယ်ကို ရှောလမုန်မင်းကြီးထံသို့ဆောင်ခဲ့ကြ၏။